ခန်းကြီး23အငယ်1မှ8ယောက်ျား၏အင်္ဂါလက္ခဏာမစုံလင် ချို့တဲ့သောယောက်ျားသည်သာရဖျား၏ပရိသတ်တော်၌အပါအဝင်မဖြစ်ရမြောက်မှထား၍ရသောသားသည်သာရဖျား၏ပရိသတ်တော်၌အပါအဝင်မဖြစ်ရဆယ်ဆက်မြောက်အောင်မဝင်ရအာမုံအမျိုးသားမောဘအမျိုးသားသည်လည်းသာရဖျား၏ပရိသတ်တော်၌အပါအဝင်မဖြစ်ရကာလအစင်မကုန် ဆယ်ဆက်မြောက်အောင်မဝင်ရအကြောင်းမူကားတင်ဒီအေဂုတ်တုပြည်မှထွက်လာသောအခါသူတို့သည်မုန်နှင့်ရေကိုဆောင်၍ခရီးဥကြုံမလာကြတင့်ကိုချိန်ဆစေခြင်းဟာမေတောပေါ်တာမိပြည်ပေတော်မြို့၌နေသောဘောရတာဘာလံကိုငားကြ၏တို့ရတွင်တင်းဘုရားသခင်သာရဘုရားသည်ဘာလံစကားကိုနားမထောင်တင့်ကိုချစ်သောကြောင့်ချိန်ဆခြင်းကိုတင်၌ကောင်းကြီးမင်္ဂလာဖြစ်စေတော်မူ၏ သင်သည်သူတို့ချမ်းသာ သူတို့စည်းစိမ်ကိုတသက်လုံးအစဉ်မပြုစုရအေးဒုံအမျိုးသားကိုမူကားမမုံရသူသည်တင်းညီကိုဖြစ်၏အေဂုတုအမျိုးသားကိုလည်းမမုံရသူ၏ပြည်၌တင်းသည်ကြုံခံခဲ့ဘူးပြီ သူတို့အမျိုးအနွယ်သည်30မြောက်မှသာအရဖျား၏ပရိသတ်တော်၌အပါဝင် ဖြစ်ရသောအခွင့်ရှိ၏အငယ်9မှ14ရန်သူတို့ကိုစစ်တိုက်သွားသောအခါ မတရားသောအမှုရှိသမျှကိုရှောင်လော့ညအချိန်၌ရောက်တတ်သော မစင်ကြဲသောအကြောင်းကြောင့်မစင်ကြဲသောသူသည်တင်တို့တွင်ရှိလျင်သူသည်တပ်ပြင်သို့ထွက်ရမည်တပ်သေးသို့မဝင်ရမိုးချုပ်သောအခါရေချိုး၍နေဝင်ပြီးမှတပ်သေးသို့ဝင်ရမည်တင့်ကျင်ကြီးစွန့်เสียအရက်သည်တပ်ပြင်၌ရှိရမည်တပ်ပြင်သို့ထွက်၍စွန့်သောအခါ ကို၌ပါသောတစ်တန်းတရွေးနှင့်မြေ၌တူးရမည် နောက်တဖန်လှည့်၍မစင်ကိုဖုံးအုပ်ရမည်အကြောင်းမူကားတင်းဖျားသခင်သာရဖျားသည်တင့်ကိုကယ်တင်၍ရန်သူတို့ကိုတင့်လက်၌အချင်းကတင်းဤတထဲမှတွန်းလာတော်မူ၏ထိုကြောင့်တင့်အထဲ၌မစင်ကြဲသောအရာဇုံတစ်ခုကို မြည်၍တင်မှရှောင်သွားတော်မူမည်အကြောင်းတင်းဤတက်သည်တန့်ရှင်းရမည်အငယ်၅မှ၁၈မိမိသခင်ထံကပြေး၍တင့်ထံသို့ ရောက်သောကျွန်ကိုတခင်၌မအပ်ရထိုကျွန်သည်အလိုလျောက်နေခြင်းသောအရာတင့်နေရမြို့ဇုံတစ်မြို့၌တင့်ထံမှနေရသောအခွင့်ရှိ၏သူကိုမငြင်းဆဲရဣဒရေလအမျိုးသမီးတို့တွင် ပြည့်စုံမရှိရဣဒရေလအမျိုးသားတို့တွင်ယောက်ျားအလိုတို့လိုက်တတ်သောမိမရှာမရှိရပြည့်စုံလုပ်၍ရသောငွေခွေးကိုရောင်း၍ရသောငွေကိုတစ္ဆာဂတိပြေစီခြင်းဟံ သင်၏ဘုရားသခင်သာရဘုရား၏အိမ်တော်သို့မသွင်းရထိုတို့သောငွေကိုဆက်ဆုပ်ယွန်ရှာတော်မူ၏အငယ်19မှ25သင်၏မျိုးသားချင်း၌အတိုးယူ၍ငွေစားစရာအသုံးဆောင်ကိုမချေးမငှားရတပားမျိုးသား၌အတိုးယူ၍ချင်းငှားရ၏တင်သွား၍ဝင်စားသောပြည်တွင် သင်ပြုလေရာရာ၌သင်၏ဘုရားသခင်သာရဘုရားသည်ကောင်းကြီးပေးတော်မူမည်အကြောင်းအမျိုးသားချင်း၌အတိုးယူ၍ချင်းငါချင်းကိုရှောင်ရမည်။သင်၏ဘုရားသခင်သာရဘုရားအားတစ္ဆာဂတိထားလျင်ထားသည့်အတိုင်းမပြုဘဲမနေရ။သင်၏ဘုရားသခင်သာရဘုရားသည်ဧကံမှန်တောင်းတော်မူမည်။သင်သည်မပြုဘဲနေလျင်အပြစ်ရောက်လိမ့်မည်။တစ္ဆာဂတိမထားဘဲနေလျင်အပြစ်မရောက်။သင်သည်သင်၏ဘုရားသခင်သာရဘုရားအား ကိုအလိုလျောက်တစ္ဆာဂတိထား၍ကိုနှုတ်နှင့်မွဲ့ဆိုသောစကားကိုတည်စေ၍ဂတိရှိသည့်အတိုင်းပြုရမည်။တင်ဒီအိနီချင်း၏စပြည့်ဥယျင်တဲသို့ဝင်သောအခါအလိုလျောက်စပြည့်တီးကိုဝါစွာစားရတော်လဲမသိမ့်မယူရ။အိနီချင်း၏စပန်းလေတဲသို့ဝင်သောအခါစပနံကိုလက်နှင့်ဆွရတော်လဲဒဇင်နှင့်မရိပ်ရ။